ခန်းကြီး3အငယ်1မှ9ယေဘရဟိမင်းယောရှုသည်ဒါဝရဖျား၏ကောင်းကင်တမန်ရှေ့၌ရက်နေသည်ကို၎င်းစာရန်သည်ရံပက်ပြု၍သူ၏လက်ရဘက်၌ရက်နေသည်ကို၎င်းငါအားပြတော်မူ၏ဒါဝရဖျား၏ကောင်းကင်တမန်ကလည်းအိုစာရန်ဒါဝရဖျားသည်တင့်ကို ဆုံးမတော်မူပါစေသောယေရုရှလင်မြို့ကိုရွေးချယ်ပြီးသောဒါဝရဖျားသည်တင့်ကိုဆုံးမတော်မူပါစေသော ဤသူသည်မိတဲ့ကနှုတ်သောထင်းစဖြစ်သည်မဟုတ်လောဟု စာတန်အားဆို၏ယောရှုသည်ညဉ့်ညူးသော အဝတ်ကိုဝတ်လျက်ကောင်းကင်တမန်ရှေ့မှရပ်နေသည်ဖြစ်၍ကောင်းကင်တမန်ကညဉ့်ညူးသောအဝတ်ကို ချွတ်ပယ်ကြလောဟုမိမိရှေ့မှရပ်နေသော အခြားသူတို့အားဆို၏ယောရှုအားလည်းတင့်အပြစ်ကိုငါဖြေရှင်းပြီတင့်တယ်သော အဝတ်ကိုဝတ်စေမည်ဟုဆို၏ငါကလည်း စင်ကြယ်သောဘောင်းကိုသူ၏ခေါင်းပေါ်မှာတင်ကြစေဟု ဆိုသည်တိုင် စင်ကြယ်သောဘောင်းကိုသူ၏ခေါင်းပေါ်မှာတင်၍အဝတ်ကိုဝတ်စေကြ၏။ထာဝရဘုရား၏ကောင်းကင်တမန်သည်လည်းအနားမှာရပ်နေ၏။တဖန်ထာဝရဘုရား၏ကောင်းကင်တမန်သည်ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရား၏အမိန့်တော်ကိုဆင့်ဆို၍ယောရှုအားပညတ်ထားသည်ကား သင်သည်ငါလမ်းသို့လိုက်၍ငါပညတ်တရားကိုစောင့်ရှောက်လျင်ငါအိမ်ကိုစီရင်ရသောအခွင့်ငါတတိုင်းတို့ကိုစောင့်ရသောအခွင့်ရှိလိမ့်မည်ရှိတော်၌ရက်နေသောသူအချို့တို့ကိုသင်အားလမ်းပြရသောသူဖြစ်မည်အကြောင်းငါခံထားမည်။အိုယေဘုဟိမင်းယောရှုသင်ရှိမှနေသောသင်အပေါင်းဖော်တို့နှင့်တကွနားထောင်လော့။သူတို့သည် နမိတ်လက္ခဏာနှင့်ရှင်သောသူဖြစ်ကြ၏ ငါ၏ကျွန်တည်းဟူသောအညွန့်ကိုငါပေါ်ထွန်းစေမည်။ယောရှုရှေ့မှာငါထားသောကျောက်ကိုကြည့်ရှုလော့။ထိုကျောက်တခုကို မျက်စိခုနစ်လုံးကြည့်ရှုလျက်ရှိလိမ့်မည်။ထိုကျောက်ကိုလည်းငါထုလုပ်မည်။တနေ့ခြင်းတွင်ဤပြည်၏အပြစ်ကိုငါပယ်ရှင်းမည်ဟု ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရား မိန့်တော်မူ၏။ထိုနေ့၌သင်တို့သည်မိမိတို့အိမ်နီးချင်းတယောက်ကိုတယောက်စပျစ်ပင်အောက် သင်္ဘောသဖန်းပင်အောက်သို့ခေါ်ဘိတ်ကျလိမ့်မည်ဟုကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူ၏။